ရှင်ယောဟန်ခရစ်ဝင်အခန်းကြီး1အငယ်1မှ9အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဘုရားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဘုရားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဘုရားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာစုံတစ်ခုမျှမရှိ ထိုနှုတ်ကပတ်တော်၌ အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏ထိုအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည် မခံမယူအငယ်6မှ9ယောဟန်အမည်ရှိသောသူတစ်ယောက်ကိုဖျားသခင်ဆေလွတ်တော်မူ၏ထိုသူကိုလူအပေါင်းတို့သည်အမိပြု၍ယုံကြည်ခြင်းသို့ရောက်မည်အကြောင်းထိုသူသည်တက်တည်ခံဖြစ်၍အလင်းတော်၏အကြောင်းကိုတက်တည်ခံခြင်းငှာလာ၏ ထိုသူသည်အလင်းတော်မဟုတ်၊အလင်းတော်၏အကြောင်းကိုသက်သေခံခြင်းငှါသာလာ၏။ဟုတ်မှန်သောအလင်းမူကား၊ဤလောကသို့ကြွလာလျက်၊ခပ်သိမ်းသောလူအပေါင်းတို့အားအလင်းကိုပေးသောသူဖြစ်သတည်း။ထိုသူသည်ဤလောက၌ရှိတော်မူပြီ။ဤလောကကိုလည်းဖန်ဆင်းတော်မူပြီ။သို့သော်လည်းဤလောကသည် ထိုသူကိုမသိ။သူသည်မိမိဒေသအရပ်သို့ ကြွလာတော်လဲမိမိလူမျိုးတို့သည် သူ့ကိုလက်မခံဘဲနေကြ၏ထိုသူကို လက်ခံသမျှသော သူကြီးဟုသော ကိုရောကိုယုံကြည်သောသူတို့အားဘုရားသခင်၏သားဖြစ်ရသော အခွင့်ကို ပေးတော်မူ၏ထိုသားတို့မူကားလူမျိုးနှင့်ဆက်ဆံ၍ဖွာသောသားမဟုတ်မေထုံတာဝန်တအားဖြင့်ဖွာသောသားမဟုတ်လူအလိုလျောက်ဖွာသောသားမဟုတ်ဖျားသခင်ဖွာတော်မူသောသားဖြစ်သည်အငယ်၁၄မှ၁၈ နှုတ်ကပတ်တော်သည်လည်းလူစားတိအဖြစ်ကိုခံယူ၍ကျေးဇူးတော်နှင့်၎င်းတစ္ဆာတော်နှင့်၎င်းပြည့်စုံလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမည်းတော်၌တပါတီတော်သားတော်ဤဘုံကဲ့သို့သူ၏ဘုံတော်ကိုငါတို့သည်မြင်ရကြပြီယောဟန်သည်ထိုသခင်အကြောင်းကိုတက်တည်ခံ၍ကြွေးကြော်သည်ကားငါနောက်ကြွလာသောသူသည်ငါမရှိမီရှိနေသည်ဖြစ်၍ငါထက်သာ၍ကြီးမြတ်သည်ဟုငါဆိုရ၌ ထိုသူကိုဆိုလိုသည်ဟုတက်တည်ခံလေ၏ထိုသူဤပြည့်စုံခြင်းမှလည်းယေရှုတပါး၌ထက်ဆင့်၍ယေရှုတပါးကိုငါတို့ရှိသည်မြတ်သည် ခံရကြပြီ အကြောင်းမူကားပြညတ်တရားတော်ကို မောရှေလက်တွင်ပေးတော်မူ၏ယေရှုတရားနှင့်တစ္ဆာတရားမူကားယေရှုခရစ်အားဖြင့်ဖြစ်သည်ဘုရားသခင်ကိုအဘယ်သူမျှမမြင်စဘူးတော်လဲခမည်းတော်၏ရင်ခွင်၌ရှိသောတပါးတီသောသားတော်သည် ဘုရားသခင်ကိုထင်ရှားစေတော်မူပြီအငယ်19မှ28ယူဒလူတို့ကတင်ဒီအဘယ်သူနည်းဟုယောဟန်ကို မေးမြန်းစေခြင်းငှာယေပရောဟိတ်နှင့်လေဝိလူတို့ကိုယေရုရှလင်မြို့မှဆေလွတ်တော်ခါယောဟန်သည်တက်တီခံလေသည်မှာငါသည်ခရစ်တော်မဟုတ်ဟုထိန်ဝှက်ခြင်းမရှိအတည့်အလင်းပြောဆို၏ထိုသူတို့ကလည်းတို့ဖြစ်လင်တင်သည်အဘဲသူနီ အေလိယဖြစ်တော်ဟုမေးပြန်၏ယောဟန်ကငါသည်အေလိယမဟုတ်ဟုဆို၏ဤမည်သောပရောဖက်ဖြစ်တော်ဟုမေးပြန်လျင် မဟုတ်ဟု ဆိုပြန်၏ထိုသူတို့ကလည်းတင်းသည်အဘယ်သူနည်းငါတို့ကိုဆေလွတ်တော်သူတို့အားပြန်လျှောက်เสียရှိစေခြင်းဟံတင်းဒီကိုကိုအပေတို့ဆိုသည်ဟုမေးပြန်ကြ၏ယောဟန်ကလည်းငါသည်ပရောဖက်ဟေရှာယဟောပြောသည်နှင့်ဤသာဝရဘုရား၏လမ်းခီးတော်ကို ဖြောင့်စေကြလော့ဟုတော၌ဟစ်ကြော်သောသူ၏အတန်ဖြစ်သည်ဟုဆို၏အစေခံသောသူတို့ကပါရိရှဲဖြစ်ကြသည်ထိုသူတို့ကလည်းတင်သည်ခရစ်တော်မဟုတ်အေလီယမဟုတ်ဤမီသောပရောဖက်မဟုတ်သည်ပန့်လျင်အဘဲကြောင့်ဗတ္တိဇံကို ပေးသည်ဟုမေးမြန်းကြ၏ယောဟန်ကလည်းငါသည်ရေ၌ဗတ္တိဇံကိုပေး၏တင်တို့အလယ်၌ တင်တို့မတိသောသူတယောက်ရှိ၏ထိုသူသည်ငါနောက်ကြွလာတော်လဲငါထက်သာ၍ကြီးမြတ်၏ထိုသူ၏ခြေနှင်းတော်ကျိုးကိုမျှဖြည့်ခြင်းငါငါမထိုက်ဟုပြန်ပြော၏ယောဟန်သည်ဗတ္တိဇံကိုပေးရအရယော်ဒန်မြစ်တစ်ဖက်ဘေသနိရွာ၌ဤအမှုအရာဖြစ်သည်အငယ်29မှ34နက်ဖြန်နေ့၌ယေရှုကြွလာတော်မူသည်ကို ယောဟန်သည်မြင်လျင်ဤလောက၏အပြစ်ကိုဆောင်သွားသောဘုရားသခင်၏တိုးတငယ်ကိုကြည်လော့ငါမရှိမီရှိနှင့်သည်ဖြစ်၍ငါထက်သာ၍ကြီးမြတ်သောသူသည်ငါနောက်ကြွလာသည်ဟုငါဆိုရ၌ထိုသူကိုဆိုလို၏အစကထိုသူကိုငါမသိသို့တော်လည်းထိုသူကိုဣဒရလသူတို့အားထင်ရှားစေခြင်းငှာငါသည်ရေ၌ဗတ္တိဇံကိုပေးလျက်လာ၏ထိုမှတပါဝိညာဉ်တော်သည်ကောင်းကင်မှ ကြိုးငှက်ကဲ့သို့ဆင်းသက်၍ထိုသူ၏အပေါ်၌နားတော်မူသည်ကိုငါမြင်ရပြီ။အစကထိုသူကိုငါမသိ။ရေ၌ဗတ္တိဇံကို ပေးစေခြင်းငှါငါ့ကိုစေလွှတ်တော်မူသောသူက၊အကြင်သူ၏အပေါ်၌ဝိညာဉ်တော်ဆင်းသက်၍နားတော်မူသည်ကိုသင်သည်မြင်လျှင်၊ထိုသူကားသန့်ရှင်းသောဝိညာဉ်တော်၌ဗတ္တိဇံကို ပေးသောသူပေတည်းဟု မိန့်တော်မူသည်နှင့်အညီ ငါသည်မြည်၍ဤသူသည်ဘုရားသခင်သားတော်ဖြစ်တော်မူကြောင်းကိုတက်တေခံသည်ဟုယောဟန်ဆိုလေ၏အငယ်35မှ42တပန်ယောဟန်သည်နက်ပြန်နေ၌တပည့်နှစ်ယောက်တို့နှင့်အတူရပ်နေ၍ယေရှုကြွတော်မူသည်ကို မြင်လျင်ဘုရားသခင်တိုးတငယ်ကို ကြည့်လို့ဟုဆို၏တပည့်နှစ်ယောက်တို့သည် ထိုစကားကိုကြားလျင်ယေရှုနောက်တော်သို့လိုက်ကြ၏ယေရှုသည်လှည့်၍ ထိုသူတို့လိုက်ကြသည်ကိုမြင်တော်မူလျှင်အဘယ်အလိုရှိသနည်းဟုမေးတော်မူ၏ထိုသူတို့ကရဗိကိုရောသည်အဘယ်မှနေတော်မူသနည်းဟုမေးလျှောက်ကြ၏ရဗိအ내ကအရှင်ဖျားဟုဆိုလိုသည်ယေရှုကလည်းလာ၍ကြည်ကြလောဟုမိန်တော်မူ၏ထိုသူတို့သည်တွား၍နေတော်မူရာအရက်ကိုကြည်ကြ၏ထိုအချိန်သည်ဆယ်နာရီအချိန်ဖြစ်၍မိုးချုပ်သည့်တိုင်အောင် အထံတော်၌နေကြ၏ယောဟန်၏စကားကိုကြား၍နောက်တော်သို့လိုက်သောသူနှစ်ယောက်တို့တွင်တယောက်ကရှိမုန်ပေကျူညီအန်ဒရေပေဒီထိုသူသည်မိမိအကိုရှိမုန်ကိုရှေးဥစွာတွေ့လျင်ငါတို့သည်မေရှိကိုတွေ့ကြပြီဟုပြောဆိုလျက်သူကိုယေရှုထံသို့ပို့ဆောင်လေ၏မေရှိအ내ကခရစ်တော်ဟုဆိုလိုသည်ယေရှုသည်ထိုသူကိုကြည့်ရှု၍သင်သည်ယောနာဤသားရှိမုန်ဖြစ်၏ ကေဖအမည်တစ်ကိုရလတန်ဟုမိန်တော်မူ၏ကေဖအ내ကပေတရုဟုဆိုလိုသည်အငယ်53မှ51နက်ဖြန်နေ့၌ဂါလိလဲပြည်သို့ကြွခြင်းငှာအလိုတော်ရှိလျင်ဖိလိပ္ပုကိုတွေ့၍ငါနောက်သို့လိုက်လော့ဟုမိန်တော်မူ၏ဖိလိပ္ပုကအန်ဒရေနှင့်ပေတုမွေးဖွားရာဗေဇေဒမြို့မှလာတော်သူဖြစ်သည်ဖိလိပ္ပုသည်နာသန်လေလကိုတွေ့လျင် မောရှေသည်ပညတ်တီကျမ်း၌၎င်းပရောဖက်တို့သည် သူတို့ကျမ်း၌၎င်းအကြောင်းပြု၍ရေးထားသောသူ နာဇရက်မြို့သားဖြစ်သောယောသဤသားယေရှုကိုငါတို့သည် တွေ့ကြပြီဟုဆို၏နာသနီလကလည်းနာဇရက်မြို့တဲကကောင်းသောအရာစုံတစ်ခုမျှထွက်နိုင်သလိုဟုမေးလျင်ဖိလိပ္ပုကလာ၍ကြည်ပါဟုဆို၏နာသနီလလာသည်ကိုယေရှုသည်မြင်တော်မူလျင်လှည့်စားခြင်းအပြစ်နှင့်ကင်းလွတ်သော ဣဒရေလလူစစ်ကိုကြည်လော့ဟု ထိုသူကို အမှတ်ပြု၍မိန်တော်မူ၏။နာတနေလကလည်းကိုတော်သည်အဘယ်သို့သောအားဖြင့်အကျွန်ုပ်ကိုသိတော်မူသည်ဟု မေးလျှောက်တော်ယေရှုကဖိလိပ္ပုသည်တင့်ကိုမခေါ်မီတင်သည်တင်မောတဖန်းပင်အောက်၌ရှိသည်ကိုငာမြင်သည်ဟု ပြန်၍မိန်တော်မူလျင်အရှင်ဖျား ကိုတော်သည်ဖျားသခင်သားတော်ဖြစ်တော်မူ၏ဤတွေလလူ၏ရှင်ပြန်လဲဖြစ်တော်မူ၏ဟု နာသနီလလျှောက်လေ၏တဖန်ယေရှုကသင်မောတဖန်ပင်အောက်၌တင့်ကိုငာမြင်သည်ဟုဆိုသောကြောင့်ယုံသလိုထိုမြတ်မကတင်ဒီတာ၍ကြီးစွာသောအကြောင်းအရာကိုမြင်လက်တံတင်တို့အားငါအမှန်အကန်ဆိုဒီကားနောင်ကာလ၌ကောင်းကင်ဖွင့်လက်သည်ကို၎င်းဘုရားသခင်၏ကောင်းကင်တမန်တို့သည် လူသား၏အပေါ်၌ဆင်းလျက်တက်လျက်ရှိနေသည်ကို၎င်းတင်တို့သည်မြင်ရကြလက်တံဟုမိန်တော်မူ၏